ယေလုကာခရင်ခန်းကြီး27အငယ်1မှ4ထိုနောက်ကိုရောဒီမျောကြည့်၍ငွေတက်သောသူတို့သည် အလှူဒါနကိုဗန္ဒာတိုက်သေးသို့တွင်းချသည်ကို မြင်တော်မူ၏ဆင်းရဲသော မုတ်ဆိုးမတယောက်သည်လည်းကျင်းဤဒင်းကနှစ်ပြားတွင်းချသည်ကိုမြင်တော်မူလျင်ငါအမှန်ဆိုသည်ကထိုဆင်းရဲသော မုတ်ဆိုးမသည်အခြားသောသူ အပေါင်းတို့ထက်သာ၍တွင်းချပြီအကြောင်းမူကားထိုသူအပေါင်းတို့သည် မိမိတို့ကြွယ်ဝသောစည်းစိမ်တဲကနှုတ်၍ဘုရားသခင်၏အလှူတော်စုတဲသို့တွင်ချကြ၏ထိုမိမမူကားအလွန်ဆင်းရဲလျက်ပင်မိမိအသက်မွေးစရာဥစ္စာရှိသည်များကိုတွင်ချလေပြီဟုမိန်တော်မူ၏အငယ်9မှ9လူအချို့တို့သည် လာ၍ဗိမာန်တော်သည်တင့်တယ်သောကြောက်ပြားနှင့်၎င်းပူဇော်တကာများနှင့်၎င်းဆင်ပြင်းလျက်ရှိပါ၏ဟုရှောက်ကြလျင် ကိုယ်တော်က၊ဤအရာများကိုသင်တို့သည်ယခုမြင်ရကြ၏။မဖြိုမချဘဲကျောက်တခုပေါ်မှာတခုမျှမတည်မနေရသော အချိန်ကာလရောက်လိမ့်မည်ဟုမိန့်တော်မူ၏။သူတို့ကလည်း၊အရှင်ဘုရား၊ထိုအမှုအရာတို့သည်အဘယ်ကာလမှဖြစ်ပါမည်နည်း။ထိုအမှုအရာတို့သည် ဖြစ်ချိန်နီးသောအခါအဘယ်ပုပ္ပနိမိတ်ပေါ်ထွန်းပါမည်နည်းဟုမေးလျှောက်ကြလျှင်၊ကိုယ်တော်က၊သင်တို့သည်လှည့်ဖြားခြင်းသို့မလိုက်မပါ မည်အကြောင်းတတိပြုကြလော့အများသော သူတို့ကငါသည်ဤမည်သောသူဖြစ်၏အချိန်ကာလလည်းရောက်လာပြီဟု ဆိုလျက်ငါ၏အယောင်ကိုဆောင်၍ပေါ်လာကြလိမ့်မည်ထိုသူတို့နောက်သို့မလိုက်ကြနှင့်တင်တို့သည်စစ်တိုက်ခြင်းအကြောင်းပုံကန်ခြင်းအကြောင်းကိုတရင်ကြရသောအခါစိုးရင်တုန်လှုပ်ခြင်းမရှိကြနှင့် ထိုအမှုရာများသည်အရင်ဖြစ်ရမည်သို့တော်လည်းအဆုံးသည်အလင်းမြန်မဖြစ်သေး အငယ်30မှ19ထိုမှတပါလူတစ်မျိုးနှင့်တစ်မျိုးတနိုင်ငံနှင့်တနိုင်ငံရံပဲ့ပြုကြလိမ့်မည်အရရတို့၌ကြီးစွာသောမြေလှုပ်ခြင်းအစာခေါင်းမခြင်းကာလနာများပြားခြင်းတို့သည် ဖြစ်ကြလိမ့်မည်မိုးကောင်းကင်၌လည်းကြောက်မဲ့ဖွယ်သောအရာနှင့်ကြီးစွာသော ပုပ္ပနမိတ်တို့သည်ပေါ်ထွန်းကြလိမ့်မည်ထိုအမှုရာများမဖြစ်မီလူများတို့သည်ငါ၏နာမကြောင့်တင်တို့ကိုဖန်ဆီးနှင်းဆဲ၍ တရားစရ၌၎င်းထောင်ထဲ၌၎င်းအနှံကြလိမ့်မည်ရှင်ဘရင်ဝန်မင်းထံသို့ပို့ဆောင်ကြလိမ့်မည်ထိုသို့သောအားဖြင့်တင်တို့သည်တက်တည်ခံရသောအခွင့်ရှိကြလိမ့်မည်ထိုကြောင့်တင်တို့သည်အဘယ်သို့ ပြန်ပြောရမည်ကို ရှေးမစွာကမစင်ကျင်ခြင်းငှာတတိထားကြလော့အကြောင်းမူကားရန်သူအပေါင်းတို့သည်မငင်းခုံမဟန့်တားနိုင်သောနှုတ်တတ္တိဉာဏ်တတ္တိကိုငါပေးမည် သင်တို့မိဘညီအကိုပေါ့ဖော်အဆွေခင်မွန်းတို့သည်သင်တို့ကို အနှံကြလိမ့်မည် အချို့တို့ကိုလည်းတတ်ကြလိမ့်မည်လူအပေါင်းတို့သည်လည်းငါ၏နာမကြောင့်သင်တို့ကို မုန်းကြလိမ့်မည်သို့တော်လည်းသင်တို့စံကြီးတပင်မျှမပြည့်စည်ရသင်တို့သည်တည်ကြည်သောအဖြစ်ကဲတင်ခြင်းတို့ရောက်ကြလော့အငယ်20မှ24ယေရုရှလင်မြို့ကိုဘူဂျီများ ဝန်းရံလျက်ရှိသည်ကိုတင်တို့မြင်သောအခါထိုမျိုးသည်ပျက်စီးခြင်းသို့ရောက်လူသည်ကိုတိမှတ်ကြလော့ထိုအခါယူဒပြည်၌ရှိသောသူတို့သည်တောင်ပေါ်သို့ပြေးကြစေမြို့ထဲ၌ရှိသောသူတို့သည်မြို့ပြင်သို့ထွက်ကြစေတောရွာမှရှိသောသူတို့သည်မြို့ထဲသို့မဝင်ကြစေနှင့် အကြောင်းမူကားထိုနေ့ရက်ကာလသည်ကျမ်းစာချက်များပြည့်စုံရသောဒံစီရင်ခြင်းနေ့ရက်ကာလဖြစ်သည် ထိုနေ့ရက်၌ကိုဝန်ဆောင်သောမိမနှင့်နှုတ်ဆုတငယ်ရှိသောမိမတို့သည်အလွန်ခက်ကြလိမ့်မည်အကြောင်းမူကားယူဒပြည်၌ကြီးစွာသောဆင်းရဲဒုက္ခဖြစ်၍ယူဒအမျိုးအပေါ်၌အမျက်ဒေါသတင့်ရောက်လိမ့်မည်သူတို့သည်ဓာဘေးဖြင့်ပျက်စီးခြင်းသို့ ရောက်ကြလိမ့်မည်အခြားသောပြည်အရရသို့ဖန်သွားကြလိမ့်မည်တပါးမျိုးသားတို့သည်မိမိတို့အချိန်ကာလမပြည့်စုံမီတိုင်အောင် ယေရုရှလင်မြို့ကိုခြေနှင့်နင်းကြလိမ့်မည်အငယ်25မှ28ထိုအခါနေလကျဲနက်ခတို့၌ပုပ္ပနမိတ်ထင်ရှားလိမ့်မည်မြေကြီးပေါ်မှာလည်းလူအမျိုးမျိုးမငြိမ်မသက် စိုးရင်ကြောင်းကြခြင်းသမုတ်တရားလှိုင်းတပူချီခြင်းမြေကြီးပေါ်မှာဖြစ်လက်တန်သောဘေးများကို မျှော်၍ကြောက်လန့်သဖြင့်လူများတို့၏အသက်ဆုံးခြင်းအမှုအရာတို့သည် ဖြစ်ကြလိမ့်မည်အကြောင်းမူကားကောင်းကင်တကိုးတို့သည်တုန်လှုပ်ကြလိမ့်မည်ထိုအခါလူသားသည်ကြီးစွာသောဘုံတကိုးအာနုဘော်ကိုဆောင်လျက်မိုးတိမ်ကိုစီးလျက်ကြွလာသည်ကိုမြင်ရကြလိမ့်မည်ထိုအမှုရာတို့သည် ဖြစ်ဆရှိသောအခါတင်တို့ကို ရွေးနှုတ်သောအချိန်ကာလ ရောက်လူသည်ဒီကိုထောက်သည်ဖြင့်မျောကြည့်၍ခေါင်းကိုကြွကြလောဟုမိန်တော်မူ၏အငယ်29မှ 36တဖန်ထပ်၍မိန်တော်မူသောဥပမာကားသင်မောတဖန်ပင်မှဆ၍တစ်ပင်များတို့ကိုမှတ်ကြလော့အရွယ်ပေါက်သောအခါနွေကာလနီးဒီကိုသင်တို့သည် အလိုလျောက်သိမြင်ကြ၏ထိုနည်းတူထိုအကြောင်းအရာများ ဖြစ်သည်ကိုမြင်ရလျှင်ဘုရားသခင်၏နိုင်ငံတော်တီလူနီးဒီကိုသိမှတ်ကြလော့ငါမှန်ဆိုသည်ကယခုဖြစ်သော လူများမကုန်မီ ထိုအကြောင်းအရာ အလုံးစုံတို့သည် ဖြစ်ကြလိမ့်မည်ကောင်းကင်နှင့်မြေကြီးမတည်တော်လဲငါစကားတည်လိမ့်မည်တင်တို့သည်ကိုကိုကိုတတိပြုကြလော့သို့မဟုတ်အစာအသောက်လွန်ကျူးခြင်းလောကီစိုးရိမ်ခြင်းအပြင်စိတ်နှလုံးပင်ပန်းလျက်ရှိစဉ်တွင်ထိုလျက်သည်အမတ်တမဲ့တင်တို့နှင့်တွေ့ကြုံလိမ့်မည်ထိုလျက်သည်ပိုက်ခွန်ကဲ့သို့မြေတွင်လုံ၌နေသောလူအပေါင်းတို့ကိုအုံမိလိမ့်မည်ထိုကြောင့်တင်တို့သည်ဖြစ်လက်တန်သောအမှုရာတို့နှင့် ကင်းလွတ်၍လူသားထံသို့ ရောက်ခြင်းကိုခံထိုက်သောသူဖြစ်သည်ဟု မှတ်တော်မူမိအကြောင်းအစဉ်ဆုတောင်းလျက်စောင့်နေကြလောဟုမိန့်တော်မူ၏အငယ်39မှ38ထိုသို့ကိုရိုဒီနေ့ရက်အစဉ်အတိုင်းဗိမာန်တော်၌ဆုံးမဩဝါဒပေးတော်မူ၏ညအချိန်ရောက်လျင်တန်လွင်မိရှိသောတောင်သို့တွား၍ညကိုလွန်စေတော်မူ၏ နံနက်စောစောလူများအပေါင်းတို့သည်ဗိမာန်တော်သို့သွား၍အထံတော်၌ဒေသနာတော်ကိုနားထောင်ကြ၏